ရခွင်တို့ဓမ္မစကြာတုတ်ကိုပြောနေတော့နော်ဓမ္မစကြာတုတ်ပြောဘုရားရှင်ကိုတော်တိုင်းပဲဘုရားရှင်အထုပ်ပတ်တွေကိုဟောခဲ့လို့ဘုန်းကြီးတို့သိရတော့ဘုရားတော်တော်ထွက်တယ်ဆိုတဲ့အကြောင်းนี่ပပိစာတုတ်တုတ်တန်နိဗ္ဗာန်မှာဘုရားရှင်ကိုယ်တိုင်ဟောထားပါတယ်ဒါတွေခြေခံပြီးပြောတော့အဲတော့ဘုရားတော်တော်ထွက်ပြီးတော့ ပထမဆုံးဘာတွေချက်စိတ်ကိုစိတ်ချင်းဖိနှိပ်ခြင်းတယ်ဆိုတော့ကအပြောအာယုံကာမဂုဏ်စိတ်တွေစိတ်ထဲမှာမဝင်ရောက်အတင်းဖိနှိပ်ပြီးတော့ကျင့်တယ်အဲ့လိုကျင့်မှာပဲတရားရမယ်လို့ထင်ခဲ့တော့အတင်းကိုစိတ်ကိုဖိနှိပ်ချုပ်ချယ်ပြီးကျင့်တယ်လေကိုလိုချင်တဲ့မသေးရမဟုတ်ရမနာရမသေးရနိဗ္ဗာန်တရားမရဘူးအဲ့တော့တစင်ထပ်ပြီးလေကိုချုပ်တီးပြီးကျင့်တော့ အသက်မရှိဘဲနဲ့ကျင့်တာအပ္ပနကကျင့်လို့ခေါ်တယ်ဒါလည်းကျင့်မြန်တော့တရားမရပြန်တကအစာမစားဘဲနဲ့ကျင့်မြန်လုံးဝကြီးမစားဘဲနေတော့တိတ်သွားမှာပေါ့နော်ဒီတော့မသေးုံလောက်လေးတင်စားကျင့်တာလက်တစ်ဖက်လောက်ရှိတဲ့ပဲရည်လေးတောက်ပြီးတော့ကျင့်ဒီလိုလည်းတရားမရပြန်ဖရာလောင်းရဲ့ထူခြားချက်ပေါ့နော်ဘုလို့ အလုပ်တစ်ခုမှားမှန်သိရမြန်နဲ့အဲ့ဒီလုပ်ကိုစွန့်လို့ရတယ်ဖြတ်တောက်ရတယ်လွတ်ချရတယ်တာမန်ပုဂ္ဂိုလ်ကြီးကျတော့မလွတ်နိုင်ကိုယ့်လုပ်ကိုမှားမှန်သိတယ်ဒါပေမဲ့လွတ်ချဖို့ခက်တယ်ဒါဘုရုဇဉ်တဘာဝဆိုပို့ဆိုးသေးတယ်မာဝန်ခံဖို့တော်တော်ခက်တော့ဘူးအဲတော့ စောစောကဘုရားလောကသူကျင့်ခဲ့တဲ့ကျင့်တဲ့မှားမှန်သီရတာတွေယတိပြလွတ်ချလိုက်တယ်လွတ်ချပြီးတော့နိမန်လာမှကျင့်ဖို့ဆုံးဖြတ်လိုက်တော့နိမန်လာမှကျင့်တဲ့အခါကျတော့ခန္ဓာကိုယ်လည်းအားနေနေပြီဒီခန္ဓာကိုယ်အားရှိလောင် စားတော့ပြန်စားတာအဲ့ဒီခါမှာအနိနာမှာဝေယဥစ္စာလုံနေတဲ့ပစ္စဝေ၅ဦးက ခွာသွားတော့တာပစ္စဝေ၅ဦးခွာသွားတဲ့အခါကျတော့ ဘာတော့တွေ့လဲဆိုတော့ကာယဝေကရတော့ဝေကကာယဝေကတယောက်ထဲနေရတဲ့ချမ်းသာပေါ့စိတ်တော်ဝေကစိတ်ကလည်းချမ်းသာငါးယောက်နေငါးယောက်ရဲ့ငါးယောက်ရဲ့ဒုက္ခသိခံလို့နှစ်ယောက်နဲ့နှစ်ယောက်ဒုက္ခသိခံမဟာဇဏကဇတ်တော်မှာတော့ဥပမာလေးပေးတာလက်ကဝတ္တကတကွင်းနဲ့ဆိုရင်ဘာသာမှမမြည်ဘူး နှစ်ကွင်းဝင်တော့တခုနဲ့တခုထိခိုက်အတံကြီးလာတော့လူကနှစ်ယောက်နေနှစ်ယောက် စကားပြောပေါ်ဖြစ်လာတယောက်တည်းနေတော့စကားပြောပေါ်မရှိတော့လွတ်လပ်သွားတယ်အဲ့လိုမျိုးခါရဝေကလို့ခေါ်တယ်သောဝင်က6ယောက်ပေါ့နော်ပြစ္ဆောက်က9ဦးဒီတော့ဖျားလောင်းနဲ့6ယောက်ဖျားလောင်းကဟိုကြိုးစားပန်းစားထောက်လိုက် သူတို့ကလည်းမေးပါပေါ့ဟာရှင်ကိုယ်တော်မတရားရပြီလား ဘာလို့သေးလဲညာလို့သေးလဲပေါ့ဒီလိုတတို့တို့မေးမြန်ပြောဆိုတော့ကာယဝေကဘယ်လိုမှမဖြစ်နိုင်ကာယဝေကမရစိတ်တဝေကလည်းမဖြစ်ဘူးရောနောက်ဆုံးတော့သူတို့နဲ့ဖက်ခွာပြီးတော့အာထုတ်တဲ့ခါမှာတရားရတရားရပြီးတော့နောက်ပိုင်းတရားဟောဖို့စဉ်းစားတဲ့ခါမှာဉာဏ်နဲ့ဟိုရတဲ့နှစ်ပါးကတော့ အရူပဘုံရောက်သွားတော့ဟောလို့မရအောင်နံကြီးတဲ့ရှိတဲ့ဘုံရောက်တော့ဟောလို့မရဘူးပေါ့ပစ္စဝေ၅ခုပဲသွားတွေ့တော့ဒီဒီ၅ခုဟောဖို့ဖရာကြွလာပစ္စဝေ၅ခုနဲ့တွေ့တဲ့အခါကျတော့သူကဖရာဖြစ်ဗုဒ္ဓကဖရာဖြစ်ကြောင်းပြောတယ်ဟမ်ဖရာဖြစ်ကြောင်းပြောကလက်မခံဘူး လက်မခံမနဲ့ငကိုတော့ကလို့ဒန်းလူကြီးတို့ပေါ့လေရှင်ကောရှင်ကောတော့မှာကောတော့မှာဒီလိုပဲပြောနေကြတာအဲတော့ပိဿဝကငါးဦးကိုဘုရားမိတ်ပါပိဿဝကငါးဦးတို့ရှေ့ဖျားနဲ့တူရှေ့ဖျားနေအတူပြည့်တဲ့ငါဖျားကိုဒန်းလူကြီးတို့ကောတော့မှာဆိုတဲ့အမည်နဲ့မခေါ်ကြနဲ့ဒီလိုမယုံမသိမပြောကြနဲ့ငါရှင်တို့လည်းမပြောကြနဲ့ငါပူဇော်အထူးခံထိုက်တဲ့ သစ္စာလေးပါးတရားကိုကိုယ်တိုင်သိတဲ့သိခြင်းတရားတွေကိုကင်းတဲ့နိဗ္ဗာန်ကိုသိလာပြီအဲ့ဒီနီလန်းတွေကိုငါညွန်ပြပေးမယ်ငါညွန်ပြတဲ့အတိုင်းသင်တို့လိုက်နာကျင့်သုံးမယ်ဆိုရင်ဟန်ပြူရတဲ့ရည်ရွယ်ချက်အမြတ်ဆုံးနိဗ္ဗာန်မက်ဖို့ရနိုင်တယ်မဉ္ဇဏ်ဖွဉ္ဇဏ်ကိုကိုယ်ပိုင်ဉာဏ်ဖြင့် သိပြီးရနိုင်မယ်ဒီလိုရဲရဲယူဝန်ခံပါဒါပေမဲ့သူတို့ကပိဿဝိငါဟုကဘာသူတို့အကြောင်းပြပြီးညင်းပယ်လဲဆိုသူတို့စိတ်ထဲမှာမယုံဘူးပေါ့ဗျာ။ဘာရှင်ကောရမရဲ့အစာချမ်းတွေဖြတ်တောက်ပြီးတော့ပင်ပန်းခံကျင့်ခဲ့တဲ့ဒုက္ခစီယာကျင့်တာတောင်မှဖျားမဖြစ်ခဲ့ဘူးအတိညာတို့မရခဲ့ဘူး။ဒုက္ခစီယာကျင့်ကပယ်ထွက်ပြီး လလပါပေါ်မြောက်အထုတ်တဲ့သင်ဟာဒီလိုတရားတို့ဘယ်လိုလုပ်ရနိုင်မလဲဒီလိုပြန်မေးခွန်းထုတ်ကြတော့ဘာကြောင့်လို့ဆိုအဲ့ဒီခက်ကအဲ့ဒီလိုခက်ခက်ခက်ပင်မမှန်ကျင့်မှတရားတဲ့ရတယ်လို့ထင်ထားကြတော့အဲ့တော့ဘုန်းကြီးတို့ဒီမှာသိရမှာကနီးမောက်ကိုကိုကလမ်းမလို့ လို့မသိနီမလာမကိုလမ်းမနီးမလို့မသိပဲနဲ့အမှန်လို့ယုံကြည်မိရင်အစ်စ်မှာဘလောက်ပြောပြောတော်တော်ခက်တယ်။ဒါမြတ်စွာဘုရားထပ်မိန်မှာထပ်မိန်တော့လေသူတို့ကမယုံဘူး။အဲ့ဒီခါကျမှဘုရားပြောတယ်။ပိဇဝေကငါတို့တဲ့တင်တို့တွေပြန်စဉ်းစားကြည့်သမှာတဲ့။တင်တို့နဲ့ငါခုမှတွေ့ကြတာမဟုတ်ဘူးတဲ့။ ဒုက္ခစရိယာကျင့်တဲ့6နှစ်ပါလုံးငါးနာမှာသင်တို့ဝေကြီးငွေတွေပြုတ်ပြီးနေခဲ့ကြတာပဲအဲ့ဒီအချိန်ကာလတော့ကသင်တို့ငါခုလိုစကားပြောခဲ့ဘူးသလားလို့ငါငါဖျားဖြစ်ပြီလို့ပြောခဲ့ဘူးသလားလို့အဲ့လိုမေးလိုက်တယ်အဲ့ကြမှာပိဇောငါကစဉ်းစားမိတယ်ဟာဟုတ်တာပဲဟိုတော့ကဒီလိုစကားမျိုးတစ်ခါမှမပြောဘူးဒီလိုတရားရတယ်လို့တစ်ခါမှမပြောဘူးအခုပြောတာတကယ်ရလို့ပဲ စဉ်းစားပြီးယုံကြည်လာတယ်အဲ့ဒီခါကျသူတို့ဝင်ခေါ်မှာမှန်ပါဗျာတဲ့ရှေးတုန်းကဒီလိုပြောပြောမပြောခဲ့ဘူးပါဘူးဗျာအဲ့ဒီမှာယုံသေးလေးစားစားရှောက်ထားကြအဲ့ဒီခါမှာဘုရားကဘုရားဖြစ်ကြောင်းထပ်မံဝန်ခံမိန်ကြားတယ်အဲ့လိုမိန်ကြားလိုက်တဲ့ခါကျပြစ္ဆဝငေါကရိုးရိုးသေးသေးလေးလေးစားနဲ့နာယူရစိတ်တွေဖြစ်လာတယ်အဲ့တော့အခု ပိဿဝေငါးကိုတရားဟောဖို့ပြောကြတဲ့အထီကိုအဝိဓုတွေဏိဒံခေါ်တယ်ပေါ့မဝေးသေးတဲ့အကြောင်းအရာတွေလို့ခေါ်တယ်ပိဿဝေငါးတွေကပိဿဝေငါးတို့နားထောင်ကြတဲ့အခါနဲ့စပြီးတော့အေဝံမေတုတံဤကံသမြာပါအဲတေယဏိဒံစကားဒါတန်တိကေအနည်းဆုံးအကြောင်းတရားပေါ့ဲ့မှာဟောတဲ့ချိန်လေးကိုဘုန်းကြီးတို့မာဝဲကတန်ရုတ်ထက္ကရာမှာဗာမိတ်ထားလဲ ဝါစုလာပြီနေ့ညနေချမ်းညနေချမ်းချိန်ပေါ့နေကလည်းမဝင်သေးဘူးလကလည်းထွက်ခါစားပေါ့ဒီတော့နေရောလရောနှစ်ခုလုံးထင်ရှားနေတဲ့ချိန်မှာဓမ္မစကြာတော့ကိုစဟောတယ်ဘာဝဲကတန်ရုပ်ထက္ကရာမိတ်ပါမိလိန်နာပညာကျမ်းကြတော့ဒီဓမ္မစကြာတော့ကိုဟောတဲ့နာတဲ့ဟောတာတော့မြတ်စွာဘုရားတူတယ်ပေါ့မြတ်စွာဘုရားရှင်တပါးတယ် နာတဲ့ခါကျလူသားအနေနဲ့ပစ္စည်းငါးဦးအဲ့မှာတော့အတိကျနာတဲ့ပုဂ္ဂိုလ်ပြိတ္တပြတာတယ်ဗြဟ္မာက16ကလေးနတ်တွေကမရေမတွက်နေအောင်များတယ်ဒီလိုမိန့်ထားတော့အဲ့မှာကုဏကဖရာဖြစ်လက်မခံတဲ့ဟာလေးတွေကိုလည်းဥပမာပေးပေးတာပစ္စည်းငါးဦးကဆုံးကလက်မခံဘူးလေ ဘာဖြစ်လို့လဲသူတို့ကခုနကအတ္တကိလမထပင်ပန်းမှာခက်ခက်ခက်ကျင့်တဲ့အကျင့်ကျင့်မှာဖျားဖြစ်တယ်လို့ယုံတာနော်ဒီမှာလဲဒီခေတ်မှာလဲဒီလိုပါပဲဒီခါလေးသိပင်ပန်းမှာအထုံမှာဟုတ်လားခက်ခက်ခက်ကိုအထုံမှာတရားရတယ်ဒါမျိုးတွေဉာဏ်ဖြစ်မှတရားရတယ်နော်ဘလောက်ကြီးထိုင်ထိုင်ဘလောက်ကြီးမှတ်မှတ် ဝိပဿနာဉာဏ်နေမဖြစ်ရင်တော့ဒါသိဉာဏ်မဖြစ်ပါဘူးသိဉာဏ်မဖြစ်ရင်တော့ဘုန်းကြီးတို့ဘုန်းကြီးလည်းကြည့်လို့ရတာကိုယ်မူရနှုတ်မူရရင်ပြောင်းမှုပြအဲ့ဒါတော့သိကြတယ်တရားထုတ်လို့သိဉာဏ်ဖြစ်လာရင်ဟောဒီဘုန်းကြီးဟောဒီယောဂီဟောဒီပုဂ္ဂိုလ်ကြည့်လို့ရတယ်ကိုယ်မူရနှုတ်မူရတွေပြောင်းသွားမကောင်းတဲ့အပြောဆိုတွေထိမ့်နိုင်တယ်မကောင်းတဲ့အမူအရာတွေထိမ့်နိုင်တယ်မကောင်းတဲ့စိတ်ဓာတ်တွေထိမ့်နိုင်တယ်ဒါမျိုးကြည့်တတ် ခုနပြစ္ဆောဝင်၅ဦးလို့ကြသူတို့ခက်ခဲနဲ့နေနဲ့ကြင့်မှပင်မမှကြင့်မှဘုရားဖြစ်တယ်လို့ထင်တာတော့ဘာနဲ့ဥပပေးထားလဲဆိုတော်ထဲမှာသားရီသမင်းနေနော်တေတို့ယုံလို့ဒီအကောင်းနေရတော့သူတို့အတွက်အကောင်းဆိုတာပါလေမြက်ပေါ့စားတယ်သူတို့အမြက်နေတဲ့အကောင်းဆုံးပဲဗရမဏပစ္စည်းတွေ့လေ တို့ဒါလကားပစ္စည်းပဲထင်ပါပဲဒီတိုင်းပဲဟိုနပစ္စဝေငါဟုအလေးထားတာကသူက လူခပမာဏဆိုခက်ခက်ခဲဆင်းရဲရပင်ပန်းမှကျင့်တဲ့အကျင့်မျိုးကိုသူတို့ကအဓိကထားတာဓမ္မကလေးကရုထားတာမဟုတ်ဘလို့ပင်ပန်းမှကျင့်ခြင်းတရားမရရင်ဒါအဓိပ္ပာယ်မရှိဘူးဗျာဒီကဓမ္မပမာဏတရားကိုဇောင်းပေးရမယ် တရားသိဉာဏ်ရဖို့အရေးကြီးတယ်ဒါလေးမှတ်ထားဖို့ပါဒီခါလေးလေးကြဘုန်းကြီးတို့ခက်ခက်ခဲဟုတ်လားဘလောက်ထိုင်မှဘယ်နှိုင်ထိုင်မှဘယ်နေရထိုင်မှဒါတော့ထိုင်နိုင်ကောင်းတာပေါ့လေထိုင်နေတဲ့အတိုင်းအသိဉာဏ်ဖြစ်မှာကောင်းတယ်အသိဉာဏ်မရှိရင်တော့ဒါတော့တရားရပြီလို့ပြောလို့မရဘူးဒီတော့ခုနကသူတို့မြေဆောက်ဝင်ငါ့လို သိထားတာက လူခပမာဏခက်ခက်ခဲပင်မမကျင့်နေကျင့်ဘုရားကအဓိကလေးပေးတာဓမ္မပမာဏဒါပေမဲ့လို့ဒီဘုရားရဲ့ယူပပမာဏကောသပမာဏယူပပမာဏဆိုတာရုပ်အစဉ်မျိုးမြတ်ခြင်းဆိုင်တဲ့ရုပ်အစဉ်ကောသပမာဏဆိုသူ6နှစ်ပါလုံးသူတို့ရှိမှပဲကျင့်ပြတယ်ဒီကုံကြောင့်မို့နော်မလေးစားပဲမနေနိုင်ဘူး ဒါပေမဲ့တရားနာဖို့တော့ဘုရားငင်းဆန်နေငင်းဆန်တဲ့ခါကျတော့ဘုရားကယောသဖြောင်းမှုဂုံနဲ့ဟိုစီးအောင်နိုင်တယ်ဆိုလဲဒါပြောလို့ရတာပေါ့နော်။ဘာပြောလဲဆိုငါအရင်ငါရတယ်မင်းတို့ဘုရားဖြစ်ဝန်ခံခဲ့သလား။ငါရမရသေးတာမရှိသေးတာမမြင်တာကိုငါရတယ်ရှိတယ်သိမြင်တယ်လို့ငါပြောခဲ့ဘူးသလား။ဒါပြောတော့ အရင်တော့အဲ့လိုပြောလိုက်သူတို့ထင်ပါပဲလေတကယ်ကိုပင်ပန်းခြင်းတော့ငါပြဖျားပြက်သွားပြီငါတရားရသွားပြီငါတရားသိသွားပြီလိမ့်မပြောခဲ့ဘူးအဲ့လိုပြောခဲ့ဘူးလားရှိသလားလို့မေးတယ်အဲ့ဒီမေးတဲ့ကံငါလုံးကအိမ်မှာယုံသိလေးစားသွားတာပဲဟာဟုတ်တာပဲရင်တော့ကဖျားဖြစ်တယ်လို့တကားမှမပြောခဲ့ဘူးခုတကယ်ဖြစ်လို့ပြောတာအဲ့လိုဖြစ်သွားတာ အဲ့မှာအဲ့ဒီခက်ကအခုမှပြစ္ဆဝေငါးကိုစဟောတာပေါ့ဗျာအဲ့တော့ပြစ္ဆဝေငါးကိုပြစ္ဆဝေကြီးငါးကိုမဟောခင်မှာဘုန်းကြီးတို့ဓမ္မစကြာမောမှာဒကာရုပ်တွေမှာယူအားလုံးဓမ္မစကြာရရဘူးတော့နည်းနည်းပါဠိလေးပြောပြမယ်နော်ဘေကုဏံပြစ္ဆဝေကြီးနံဣတိပတ္တနာနာမကေမိဂရာယဓမ္မဝရံရှန္တနိဗ္ဗာန်ပါပကံအဲ့ဒီအဲ့ဒီမှာကြည်လိုက်နော် ပိဿဝေ၅ဦးကဘယ်သူဟောလဲဆိုရင်ဘယ်လိုဓမ္မစကြာတရားဘယ်သူဟောလဲပိဿဝေ၅ဦးဟောတာပိဿ၅ပါးဝဂိယအစုအပေါင်းဘယ်မှာဟောလဲဆိုတော့ဗမာမိဂရာဝမပြောတာနော်ဣတိပတနာမြေရှိတဲ့မိဂရာဝမိဂရာဝကဘုန်းကြီးမနေ့ကပြောခဲ့တယ်၃မျိုးရှိတယ်ဘေတကလာမိဂရာဝခေမမိဂရာဝဓမ္မစကြာဘယ်မှာဟောလဲသူဣတိပတနာမိဂရာယေ ဣတိပရဏမိဂရာမဟောတယ်ဒီလိုမှတ်ထားမယ်ဒီတရားတော်တွေကိုဘဇူကတောင်းမှလဲဆိုတံပတိနာမကေနမဟာဗျမေနယာစီတော်တံပတိပြမကြီးတောင်းမှလဲဘုရားရှင်ကိုယ်တိုင်လည်းနောက်ပိုင်းစဉ်းစားပြီးတော့ဟောငါမောရင်လည်းတတ္တဝါတွေဒီဆင်းရဲဒုက္ခတွေကလွတ်မှာမဟုတ်ဘူးဆိုမှာဘုရားရှင်ကရုဏာတော်ရဲ့ဒီနှစ်ခုပေါင်းပြီးတော့ ဒီသစ္စာလေးပါးတရားတွေဟောတယ်တံပတိနာမကိဏမဟာပြမိဏရာစီတော်စတုသစ္ဆံပကာသင်တော်လောကနာတော်အာထိတိသစ္စာလေးပါးတရားတွေကိုဘုရားရှင်ကိုယ်တိုင်ဟောပြီးတယ်နန္ဒီတံတဗ္ဗဝိရိတဗ္ဗတံပတိတာရကံတတဝါလို့နှစ်သက်သဘောကြတဲ့အလုံးစုံသောအကျိုးကိုပြီးစေတတ်တဲ့ပေးတတ်တဲ့တဗ္ဗလောကဣဒ္ဓယတတဝအလုံး အကျိုးအတွက်ဓမ္မစကြာတရားဟောတယ်ဒါလေးတော့လူတိုင်းရတာပေါ့ဒါကတော့ဘုန်းကြီးတို့ဏိဒန်းခေါ်တယ်ဓမ္မစကြာရုပ်ဖို့အတွက်အမွန်းဒါတကယ်ဓမ္မစကြာမဟုတ်သေးဘူးပြီးမှပဲသွားလဲဆိုအေဝမေတုတံဒါကလည်းအဲ့ဒီတရားဟောသေးတာမဟုတ်ဘုန်းကြီးတို့ဘုရားရှင်ပြိဋိဘံဆံပြီး၃လကြာတဲ့အခါမှာဘုရားရှင်ဟောထားတဲ့တရားတွေကိုပြန်ပြီးတော့မှတ်တမ်းတင်တာ အဲ့ဒါကိုသံဃာနာတင်တယ်လို့ခေါ်တယ်။ရှင်မဂ္ဂဝါရှင်မြတ်ကြမေးတယ်။ဒီဓမ္မစစ်တာတို့ကိုဘယ်နေရာဘယ်ဌာနမှာဘယ်သူတွေကိုအကြောင်းပြုဟောခဲ့တယ်လဲအဲ့ဒီခါမှာရှင်အနန္ဒာကဖြေတယ်။ဘုန်းကြီးတို့ခုသထသံဃာနာတင်ထားတဲ့အမေးဖြေတယ်။မာဇီဆရာတော်ကြီးကမေးတယ်မင်းကုဆရာတော်ကြီးကဖြေတယ်။ဥက္ကရာဆရာတော်ဗြဟ္မညောင်ရန်ဆရာတော်နောက်ညောင်ရန်ဆရာတော်ကြီးကနှစ်နှစ်ပတ်လုံး တန်ခါနာတင်တာနှစ်နှစ်ကြာအကြာကြီးတင်ရတော့ညောင်လင်းညောင်ရင်းဆရာတော်ကြီးပြန်တော်မူသွားတယ်အဲ့မှာပထမမစိုးရင်ဆရာတော်ကြီးရွေးတယ်အဲမေးဖြေမေးဖြေကဏ္ဍမေးဖြေပြီးမှဒီတုတ်ဓမ္မစကြာတို့ဘယ်နေရာဘယ်ဌာနဘုရားကိုကြောင်းပြုခဲ့လဲဘယ်နေရာဘယ်ဌာနမှာဘုရားကိုကြောင်းပြုခဲ့လဲအဲ့ဒါမြင်ဘယ်မှာအဲ့ကသူကြားဖို့တဲ့တိုင်အေဝံမေသူတန်းဆိုရှင်အာနန္ဒာနဲ့ဖြေတယ် တပီတော့ဘယ်တော့ကဘယ်လိုမှတ်သားခဲ့ဘူးပါတယ်ဒီမှာဧကံသမယဘဂဝါဘာရဏတိယဝေရတိဣတိပတနေမိဂရာယေမြတ်စွာဘုရားဗာရဏီတိမြို့ဣတိပတနာဆိုတဲ့သားတွေကိုဘေးမဲ့ပြီးတဲ့မိဂရာဝန်တော်မှာသတင်းသုံးနေတဲ့ချိန်ကဟောခဲ့ပါတယ်ဒါဖြေသွားတယ်ပေါ့နော်ဒီမှာဓမ္မစကြာတရားကတတရခောဘဂဝါ ပိစဝဂိယဘေခုအမန္တေတိစာအုပ်လေးကြည်တာနော်ဓမ္မစကြာစာအုပ်ရှိအဲ့ဒီတိုင်းပြောမှာပါဠိလဲရုပ်ဖတ်တတ်ရမယ်ကိုယ့်ကိုရှာတာပေါ့နော်ဓမ္မစကြာစာအုပ်တင်ပေါ်ပါပါဠိလဲရုပ်ဖတ်တတ်ရမယ်ပြီးတဲ့အခါကျအဲ့ဒီရဲ့အဓိပ္ပာယ်လဲသိအောင်နည်းနည်းချင်းပြောသွားမယ်ဒါမှဟိုဘုန်းကြီးတို့ကတခါတလေရွတ်တိုင်ရွတ်နေကြတယ်ဘုန်းကြီးတွေပါဝင်မှာဒကာကြီးတို့ဒကာမကြီးတို့လည်းပြင်မစိုးလို့ပါဘုန်းကြီးတို့ကိုယ်တိုင်ပဲတခါတလေ ဒီပိယိတ်တွေဆိုပါတော့ရွတ်ဖတ်နေရင်သူ့ရဲ့အဓိပ္ပာယ်သိလားဆိုမသိတဲ့ဘုံညာများတယ်။ဘာဖြစ်လို့မလေ့လာထောင်းအဲ့ဒါပါ။ဘုရားဓမ္မကြီးတို့တရားကြီးတို့အကုန်လုံးပေါ့ဓမ္မစက်ကြမရဘူးလားဆိုရကြတာ။ဒါပဲဒီအဓိပ္ပာယ်ကာကနာနာသိလားဆိုတော့သိတဲ့ဘုကအမြဲတမ်းနေတယ်။အဲမိဂရာဝန်တော်မှာသတင်းသုံးနေတဲ့ချိန်မှာမြတ်စွာဘုရားပြည့်စုံငါးကိုခေါ်ပါတယ်။နော်ဘေကုအာမန္တေတိဒီချိန်မှာတော့သူက ရဟန်းတော်မဖြစ်သေးဘူးဗျနော်ဘိက္ခုနေဆိုတဲ့နေရာမှာဘုန်းကြီးတို့နှစ်မျိုးရှိတယ်ဝီနိဘိက္ခုတောက်တံဘိက္ခုဝီနိဘိက္ခုဆိုခုဒကာကြီးတို့ဓမ္မကြီးတို့နားလေအောင်ပြောရင်တိတ်ထဲမှာကမောနဲ့ဖတ်ပြီးတော့ရဟန်းဖြစ်တာမျိုးဝီနိဘိက္ခုဒီအဲ့ဒီလိုကမောရီမဖတ်ခင်ကတော့တရဂုံပေးပြီးရဟန်းဖြစ်တာတို့ဩဝါဒခံယူပြီးရဟန်းဖြစ်တာတို့ ရံ၈မျိုးရှိတယ်ခွဲတာနောက်ပိုင်းမှာတော့ပုံသေးတတ်မှတ်တာတော့တိမ်ထဲမှာကမောဟာနဲ့ကမောညတ်တစ်ချိန်ကမောတစ်ချိန်ညတ်တိသုထကမောဟာခေါ်တယ်အဲ့ဒါနဲ့ရံခံပေးရတယ်အဲ့ဒီနီးနဲ့ရံဖြစ်တာတွေကိုဝိနည်းရံလို့ခေါ်တယ်သုတ်တန်ရံဆိုတာကိလေသာဘိန္ဒတိတိဘိက္ခုကိလေသာတွေမဖြစ်အောင်ပျက်စီးသွားအောင် ဖြည့်ဆည်းပြနေအောင်သူတော်ကောင်းတရားတွေကိုကြင့်ကြအထုံနေဘိက္ခုကိုယ်တကာကြီးတို့ဒီမှာကြီးတို့အကုန်လုံးဟာဒီမကောင်းတဲ့စိတ်တွေကိလေသာစိတ်တွေမဖြစ်အောင်ကြင့်ကြနေတဲ့အတွက်တုတ်တံလို့ဆိုဘိက္ခုခေါ်နိုင်တယ်ဒီမှာပြစ္ဆုတ်ငါးပါးဒီချိန်မှာရဟမဖြစ်သေးဘူးဒါတုတ်တံဘိက္ခုပဲပြီးမှမြတ်စွာဘုရားကအစွန်းတစ်ဖက်ကိုဟောပါတယ်ဒွေမေဘေကွေအန္တာပပစ္စည်းဒေနာနသေဝိတာပါနော်ကိလေသာတွေက လွတ်မြောက်လုပ်တဲ့ပုဂ္ဂိုလ်ကိမလေတာတွေကထွက်မြောက်လုပ်တဲ့ပုဂ္ဂိုလ်ပပိစိတာခေါ်တယ်အဲလိုကိလေသာလွတ်မြောက်ကျင့်ကျင်တဲ့ပုဂ္ဂိုလ်များအစွန်းနှစ်ပါးကိုအစွန်းနှစ်ဖက်ကိုရှောင်ရမယ်ပြောတယ်တွေးမိပုဂ္ဂိုလ်အန္တာဆိုအစွန်းမယ်အဲ့ဒီစွန်းနှစ်ဖက်ကို မမိဝဲရဖို့ဆိုရှောင်ရမရှောင်ရှောင်ရမယ်ပြောတယ်အဲ့ဒီအစွန်းနှစ်ဖက်ကဘာလဲကတမိတွေးအဲ့ဒီစွန်းနှစ်ဖက်ကဘာလဲလို့မေးယောစာယံ နော်ကာမေတုကာမဒုက္ခဏိကနုယောကောကာမေတုကာမဂုဏ်တရားဆိုတော့ကအာယုံ၅ပါးပြောတာပေါ့ဗျာရူပါယုံတတယုံရူပါယုံအစင်းအာယုံကောင်းတဲ့ဆင်းမျိုးမျိုးပေါ်နှစ်သက်သဘောကြတာအနာမျိုးမျိုးပေါ်နှစ်သက်သဘောကြတာပြီးတော့အနံ့မျိုးမျိုးပေါ့ကောင်းတဲ့အနံ့မျိုးပေါ့နှစ်သက်သဘောကြတာကောင်းတဲ့စားစရာမျိုးပေါ့နှစ်သက်သဘောကြကောင်းတဲ့အတွေ့အထိ အသုံးဆောင်အိမ်ကားဒီအသုံးဆောင်မျိုးမျိုးကိုသဘောကျတော့အဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတွေကိုအခုလဲရှာနေကြတာပဲနော်အဲ့ဒါတွေကိုရနိုင်မြရှာဖို့ရမယ်ပြီးတော့ကိုယ်အလိုကြသုံးဆောင်ခံစားခြင်းဟာဒါချမ်းသာအစစ်ဖြစ်တယ်အဲ့ဒီလိုခံစားခြင်းကိုကျင့်စဉ်တစ်ခုဖြစ်ဘုန်းတို့ဘုန်းကြီးတို့စရဝါကဆိုဆရာကြီးတူကဟောထားခဲ့တာဖြစ်တယ် အဲ့ဒါကြောင့်ဒါလည်းအကျင့်တစ်မျိုးလို့သူကသတ်မှတ်တာကောင်းတာတွေမြင်နေရမယ်ကြည်နေရမယ်ခံစားဟုတ်လားနားထောင်နေရမယ်ကခုန်တိမုတ်ပြောပါနေတာမျိုးပေါ့ဒါမျိုးကိုကာမတုခဏိကနေယောဂပေါ့ဒါခေါ်ပါအဲတော့ ဒီကာမတုခဏီရောဒီယောဂလည်းဒါအပြစ်ပဲလို့ပြောတယ်အဲ့ဒီမှာမှတခုချင်းရှင်းပြတယ်ပေါ့နော်အဲ့ဒီမှာတခုချင်းကဘာလဲဆိုပထမဆုံးကဒီအဲ့ဒီလိုနေတာတွေဟာလူမပြောနဲ့ပေါ့အဲ့ဒီလိုကတော့တိရိစ္ဆာန်နေလည်းနေကြတာပေါ့အဲ့လိုတိရိစ္ဆာန်နေတဲ့တိရိစ္ဆာန်နေတော့ဒီပြောတာပါတာစားတာတောက်တာအိတ်တာဒါတော့လူမမဟုတ်တိရိစ္ဆာန်ပဲလောက်တတ်တယ်ဒါကြောင့်ဒီလူအကျင့်ဟာ ဟီနောယုံညာနဲ့အကျင့်ပဲနှိမ့်ကြတယ်အောက်တန်းကြတဲ့အကျင့်ပဲဆိုဘုရားကဒီကျင့်ကိုဟုတ်လားပြင်းပြထန်ရှုံချပြီးဟောတာဒါလေးလည်းကြည့်ပါနော်နောက်ပြီးတော့ကမ္မကမ္မဆိုတာကတော့အပေါင်းနဲ့သင်နဲ့အိမ်နဲ့ယာနဲ့နေတဲ့ပုံကိုယ်တွေအပြုမှုရွာကလူတွေပြောနေကြသလိုသားတွေသမီးနဲ့ပြောနေကြတာမျိုးဒါကမ္မပေါ့ ရွာသူရွာသားတွေပျော်တဲ့အပျော်မျိုးပေါ့နော်ဒီအပျော်မျိုးတွေကလည်းရင်ကျေးတဲ့ခင်မှာလူမြင်မခံဝင်တဲ့ရိုင်းဆိုင်ရိုင်းနေဒီလိုအတိတ်ပဲနဲ့ကာမဆိုဒီလိုတောင်းတာဟိနောဒီကျင့်နေရပျော်အာယုန်နေရလူတွေမကဒိဋ္ဌိဆန်နေပါကျင့်သုံးတယ်ဒါကြောင့်ဟိနာယုံညာနေအပျော်အာယုန်နေရလူတွေမကဒိဋ္ဌိဆန်နေပါမဟုတ်ဘူးရွာသူရွာသားတွေအောက်တန်းကြတဲ့ပုံကိုယ်တွေကျင့်နေကျင့်ဖြစ်တယ် အပေါင်းအသင်းနဲ့အိမ်နဲ့ယာနဲ့ပျော်ပါတာဒါဟာကာမပုထုစနဘောထုစနိကဘုန်းကြီးတို့မကောင်းတဲ့စိတ်တွေအဖြစ်များတဲ့ပုံကိုယ်တွေကိုပုထုဇဉ်လို့ခေါ်တယ်ဒီမှာတော့ဘောထုစနိကဒီမကောင်းတဲ့စိတ်တွေဖြစ်များတဲ့လူပြင်းတွေကဒီလုပ်ငန်းမျိုးသိကြိုက်တာပေါ့ဗျာပျော်မယ်ပါမယ်အခုဆိုဘုန်းကြီးတို့နိုင်ငံမှာကြည့်လေ ဟုတ်လားပျော်ပါတာရောဂွေတွေသွားတော့ကလေးတွေကုဆက်ယောဂတွေဖြစ်ကြဒါပါပဲဒီအာယုန်ကြီးကြိုက်တော့ဒီလောက်ယောဂခေဆွေးမှလည်းမကြောက်တော့သွားကြတော့မကြောက်တော့ထိရောတော့အဲ့လိုမျိုးကပုထုဇဏိကလို့ခေါ်တယ်အဲကလေးတွေလည်းပြင့်မြင်စရာမရှိဘူးလေဒီသူတို့မှဒီသူတို့ကောင်းတရားတွေမှမလောက်တာကိုယ်စိတ်ကိုထိန်းတာတော့မဟုတ်ပဲစိတ်တွေကမထိန်းတာတော့ဒီဟာတွေကကောင်းထင်တော့ကောင်းထင်တော့လည်းသွားပျော်ပါကြတော့အဲမျိုးဖြစ်တော့ လူကြီးတွေလည်းဖြစ်တတ်တာပဲဒါကိုကတတိလေးနဲ့ဒီမကောင်းတဲ့စိတ်ကိုထိမ့်မှမထိမ့်သေးရတော့လူကြီးလည်းအဲ့ဒီနောက်ရောက်သွားမှာလူကြီးဖြစ်လူငယ်ဖြစ်ဒါပုထုဇဉ်တွေပဲအရိယာမဲ့မရသေးရတော့ပုထုဇဉ်ပုထုဇဉ်ဆိုတာဒီပြောအောင်တိတ်ကြိုက်တော့တိတ်ရကြိုက်တော့သူကပြောကြပါကြတော့ထီတော့ဒါကြောင့်ဒီပြောအောင်တွေကို ပုထုဇဏိကဒီလိုပဲခေါ်တယ်အနာရိယ စိတ်ဓာတ်တွေဖြူစင်တန့်ရှင်းနေတဲ့ပုံကိုယ်တွေကဒီပြောအားရမကြိုက်ဘူးစိတ်ဓာတ်တွေဖြူစင်တန့်ရှင်းမရှိတဲ့ပုံကိုယ်လေးရမဟုတ်တဲ့ပုံကိုယ်တွေအတူတူပါပဲခုနပုရုဇဉ်တွေအရာဆိုပုရုဇဉ်ကဓာတ်ရဲ့သုံးနှုံပေါ့အရိယာဆိုတာတော့သူ့ရဲ့ဆန့်ကျင်မဲ့အသုံးနှုံနဲ့သုံးနှုံပြောတာအပြောအယုံဆိုတာတဲ့စိတ်ဓာတ်တွေမတန့်ရှင်းတဲ့ပုံကိုကြိုက်တယ်ပေါ့အဲတော့ စိတ်ဓာတ်တွေတန့်ရှင်းတဲ့ပုဂ္ဂိုလ်မကြိုက်ဘူးတန့်ရှင်းတဲ့ပုဂ္ဂိုလ်ရိယာပေါ့မတန့်ရှင်းတဲ့ပုဂ္ဂိုလ်ကြိုက်တယ်ဆိုအနာရိယာပေါ့အနရိယာလို့ဖတ်လို့မရအောင်နော်သူကအနာရိယာအရိယာပုတ်လေးကအလေးရှိအလေးကိုအနာလောက်ပြက်လိုက်တာဒီနှစ်ခုကိုစဖတ်မှမစေအရိနရိယောလို့ဖတ်လို့မရအောင်အနာရိယောဒီလိုဖတ်မယ်ပါဠိကင်ထားတဲ့ပုဂ္ဂိုလ်ပြီးတော့အနတ္ထတာဟိတော အခုဒီအာယုံ၅ပါးကာမဂုဏ်တရားတွေဘုန်းကြီးတို့ပျော်ပါလိုက်စားနေတဲ့ပုံကိုကြည့်လိုက်လေဖြစ်လာတဲ့အကျိုးဆက်ကမကောင်းဘူးဗမာပြည်မှာလှမ်းကြည့်လိုက်ပါတော့ခုယောဂဘိုးတွေကုတယ်ဘယ်ဟာကုလဲဆိုဒီဒီပျော်ဌာနတွေကုတယ်ဆိုကဲဘာတွေပြက်လာအကျိုးဆက်နေနဲ့ဘာမှကောင်းကျိုးတွေဖြစ်မလာအဲ့ဒါကိုနတ္ထတန်ဟိတာခေါ်တယ်ဒီဟာတွေခံစားရင်းကြောင့် ဘာသိဉာဏ်ထူမှမရနိုင်တာမျိုးမဖြစ်နိုင်တာမျိုးဒါကိုအနာထတာဟိတာခေါ်တယ်ဒီအပြောအာယုန်နေရာလည်းပဲလမ်းမှာလို့ဖေရာရှင်ပြောတယ်ဒါတွေနဲ့ပြောပါနေဘယ်နည်းနဲ့မှတရားမရနိုင်ဒါကိုပြောပါနောက်ထပ်လမ်းမတစ်ခုကတော့ယောစာယံအတ္တကိလမထနုယောကောရှိလို့ကတော့ဒီခန္ဓာကိုယ်ကြီးကို ပင်မအောင်ကျင့်ရတယ်အဲ့ဒီကျင့်ဟာ တကယ်ကိုအမြတ်ဆုံးကျင့်လို့ယူဆတယ်သူတို့ကဘယ်လိုယူဆလဲရှင်တို့ကကျတော့ဟိုဘုရားလက်ထက်တုန်းကဒီခန္ဓာကိုယ်ကြီးမှာအတ္တကောင်ဝิญဉ်ကောင်လေးရရှိနေတယ်ဒီအတ္တကောင်ဝิญဉ်ကောင်လေးပြောနေသမျှဆင်းရဲတယ်ဒီခန္ဓာကိုယ်ကြီးပင်မအောင်ညှင်းစေအောင် လုပ်ပေးရမယ်အဲ့လိုပင်မအောင်ညှင်းစေအောင်လုပ်လိုက်ရင်ဒီခန္ဓာကိုယ်လေးဒီအတ္တကောင်ကိုဝิญဉ်ကောင်လေးဒီခန္ဓာကိုယ်ကြီးကခွဲခွာပြီးတော့ မူလဖြစ်တဲ့ပရမအတ္တနဲ့ပြန်ပေါင်းသွားမှချမ်းသာမယ်အဲ့လိုယုံကြည်တဲ့အယူဆရှိတာပေါ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးကိုပင်မအောင်ဒီအတ္တကောင်ဝိညာဉ်ကောင်တွေကိုထွက်သွားအောင်ကျင့်ရမယ်ဆိုတဲ့အရင်တော့အယူဆပေါ့ဒါကြောင့်ပြင်းပြင်းထန်ထန်ကျင့်တဲ့အကျင့်ဟာအဲ့တုန်းကတော့အမြင့်ဆုံးအကျင့်လို့အဲ့လိုယူဆခဲ့တော့ခန္ဓာကိုယ်ကြီးနဲ့အတ္တကောင်ဝိညာဉ်ကောင်လေး ကင်းကွာရေးပြတ်ဆဲရေးဘဝပြတ်ဆဲယုံကြည်ထားတဲ့ဥစ္စေရအယူတစ်မျိုးပါပဲဘုရားတော်ကဒါကြောင့်အဲ့ဒီအကျင့်ကိုဒုက္ခစီက6နှစ်တိတိကျင့်ပြခဲ့တယ်ပေါ့ဗျာဒါကိုဘုန်းကြီးတို့ပြစ္ဆဝဲကင်းကြီးငါ့ကိုညင်းပယ်လို့မရသူတို့ရှေ့မှာပဲကျင့်နေတာဒီမှာမှတ်ထားဖို့ကဒုက္ခစီကကျင့်တာဝိဘတ်တော်ကြောင့်မဟုတ်ဘူးဗျာနော်တချို့ကျမ်းဂန်တွေကတော့ဒီဝိဘတ်တော်ကြောင့်ဆိုဖွင့်ပြတာရှိတယ် တကယ်တော့ညာမို့အဲ့ဒီခစ်ကစံချိန်ကိုအလုံးကိုချိုးခဲ့တာဘယ်သူမှမလုံနိုင်တဲ့အကျင့်မျိုးအဲ့ဒီခစ်ကဟိုဘုရားမြေကံပုံကိုယ်တွေလည်းမကျင့်ဘူးသူတို့ဘာနေဘုရားမြေကံရှိတာဘုရားကဘုရားတော့အဲ့ဒါတွေကိုကျင့်ပြသွားဘယ်သူမှမလုံနိုင်တဲ့အကျင့်ကိုတကယ်ကိုချိုးပြသွားအဲ့ဒါကြောင့်မို့ခုနပစ္စဝေငါးဦးတော့ညွတ်သွားတာဒါသူတို့ကစိတ်ထဲမှာယုံကြည်ပြီးသားလက်ခံပြီးသား အဲ့တော့ဒုက္ခစရိယာကျင့်တဲ့အခါမှာဒါကိုတရားမရတဲ့အကျင့်ဖြစ်တဲ့အတ္တကိလမတနုယောဂလို့ခေါ်တယ်အဲ့ဒီနေရာမှာစိတ်ဝင်စားဖို့ကောင်းတာနော်အဲ့ဒီအတ္တကိလမထအကျင့်ကြတော့ဖရာကအရင်ပါဠိလေးဖတ်ပြမယ်နော်ဒကာရုပ်ဓမ္မကြီးတို့စောစောကနဲ့နှိုင်းရှင်ကြည့်ခြင်းလို့ပါခုနကအပြောအဝင်းနေခံစားတဲ့ခြင်းမှာတော့ဘုရားကပြင်းပြင်းထန်ထန်ပြောဟီနောဒါတိရိစ္ဆာန်တွေလည်းကျင့်နိုင်တာပဲတိရိစ္ဆာန်တွေလည်းလောက်နေကြတဲ့အတွက်ဒီခြင်းကယုံညံ့တဲ့ခြင်း အတ္တကိလမထအကျင့်ကလည်းအများကြီးလို့တချို့ဆိုရင်ခွေးလိုလေးဘက်ထောက်စားပြီးကျင့်ရမယ်ဓမ္မတရားရမယ်နွားလိုအိပ်ပြီးကျင့်ရမယ်ဓမ္မတရားမျိုးစုံကျင့်တယ်ဘုရားလက်ထက်ကအဲ့ဒီအဲ့ဒီအကျင့်တွေကိုလည်းဒီမှာဟီနောဆိုတဲ့စကားလုံးမသုံးဘူးဗျတခြားဘာသာကြားတွေထိခိုက်မှာဆိုဒါကိုပြောချင်တာဘုရားရှင်ကပထမဆုံးတရားမှာစကားကိုရွေးချယ်ဟောတယ်ဆိုတာတော်တော်ဒါကြီးညိုစရာကောင်းတယ်ကာမတုခန္ဓုကနုယောဂ အပြောအအောင်နဲ့နေတဲ့ချင်းကြခပ်ပြင်းပြင်းကိုပြောတာဟိနောဒိဋ္ဌာန်နေလဲဒီစာရာဣတာနေတိုင်းသူတို့လောက်ကြတာပဲဒါတော့အလွန်ယုံညံတဲ့အကျင့်ပဲဒီလိုပြောတယ်ဟောဒီအတ္တကိလမထကြတော့အဲ့ဒီလိုနွားလိုခွေးလိုကျင့်တဲ့အကျင့်တွေအဲ့ခက်ကအများကြီးပဲမပြောဘူးဒီလိုကျင့်မျိုးတွေဟာဟီနောဆိုတဲ့စကားလုံးသုံးမသွားဘူးအဲ့ဒီနေရာမှာနော်ပြီးတော့ဂါမောဆိုတဲ့အသုံးမျိုးလည်းမကျင့်ဘူးနော် လူတွေကအလုံးအပေါင်းဖောင်နဲ့ပျော်ပါကြတဲ့သဘောမျိုးပဲနော်အဲ့လိုပျော်ပါတဲ့ပြုမှုမျိုးတွေနော်သားတွေသမီးနဲ့ပျော်နေကြတာမျိုးကာမဒါတွေကတော့ဟုတ်လားဒါကြောင့်ဂါမောအရဂိဗမတအကျင့်ဟာဒီအဲ့ဒီလိုတာမန်ပုဂ္ဂိုလ်တွေလုံနိုင်တယ်ကျင့်နိုင်တယ်ကျင့်နေကြတာပဲနော်အဲ့ဒီမှာလဲဂါမောဆိုတဲ့အသုံးမျိုးမကျင့်မသုံးဘူးပြီးတော့ပုထုဇနောဆိုတဲ့ အသုံးမျိုးလည်းသုံးမသွားဘူးနော်မကောင်းတဲ့စိတ်တွေဖြစ်များတယ်လူများစုကြိုက်တယ်လူပြိန်းဝါတာဟောဒီလိုပြင်းပြင်းထန်ထန်ကျင့်ရမယ်ခုနပြစ္ဆုတ်ငါးဝကြည့်လိုက်လေနော်ဒီလိုပြင်းပြင်းထန်ထန်ကျင့်မှအကောင်းဆုံးကျင့်လို့ဒီလိုယူဆတယ်အဲ့လိုပြောလိုက်ရင်လူတွေကအထင်ကြီးတာပြင်းထန်ထန်ကျင့်နေကျင့်နေဆိုရင်လောကမှာထင်ကြီးတာပဲတရားရတာမရတာနောက်ထား နော်အဲ့လိုကျင့်နေပြီဆိုသူတို့ကိုယ်တိုင်လည်းဒါကိုဂုံလို့ပြောတယ်အဓိကကတရားရမှပြောဖို့ကောင်းတာပေါ့လေတရားမရဘဲနဲ့ဒီကျင့်မယ်ဆောင်းပေးပြောနေတော့ဒါလူပြင်းချိုက်ပဲဒီမှာလည်းဘုရားကဒီအတ္တကိလမတအကျင့်ခပ်ပြင်းပြင်းကျင့်တဲ့ကျင့်ကိုပုထုဇနောဆိုတဲ့စကားလုံးသုံးမသွားဘူးဒါလေးတွေပြောချင်တော့ဘာသုံးသွားလဲဆိုဒီအတ္တကိလမတအကျင့်ကဒုက္ခပင်မနာ ကိုပင်မနာစိတ်ဆင်းရဲစိတ်ပင်မနာရဲ့ကိုဆင်းရဲတာစိတ်ဆင်းရဲတာပဲရှိတယ်ဒီချင်းကနီးမမှန်ဘူးဒါပြောတယ်အနာရိယောနော်ဖြူစင်တန့်ရှင်းမှုမဟုတ်တဲ့ပုံကိုယ်ရဲ့ကျင့်စဉ်တစ်မျိုးပဲဒီကျင့်စဉ်ချင်းကြောင့်စိတ်ဓာတ်တွေဖြူစင်လာမှာမဟုတ်စိတ်ဓာတ်တွေတန့်ရှင်းလာမှာမဟုတ်ဒါကြောင့်မို့ဖြူစင်တန့်ရှင်းမှုမဟုတ်တဲ့ပုံကိုယ်ရဲ့ကျင့်စဉ်တစ်မျိုးပဲဒါပြောတယ်အနတ္တတန်ဟိတ ဘာကောင်းကျိုးမှမဖြစ်စေနိုင်ဘူးဘာအကျိုးမှမရနိုင်ဘူးဒါကိုပြောသွားတယ်ဒါလေးနှိုင်းရှင်ကြည့်ပေါ့နော်အဲ့ဒီပါဠိလေးနှစ်ခုအထက်အောင်နှိုင်းရှင်ကြည့်ပေါ့ကိုယ်မှာစာအုပ်လေးရှိလို့ဩမြတ်စွာဘုရားကအတ္တကိလမတကြတခြားဘာသာကြားတွေထိကြိုက်ကုန်ပါလေခုနစကလုံးတွေပြောရင်ဒါကြောင့်ဘုန်းကြီးစတယ်ပြောခဲ့တယ်ဩမြတ်စွာဘုရားပထမဆုံးဟောတဲ့တရားမှာစကလုံးကစာရွေးချယ်ဟောတာဒါကိုသတိထားဖို့နော် အဲ့တော့ပရမဆုံးကိုကပြောမဲ့တရားတို့လုပ်မဲ့လုပ်တို့ဆိုရွေးချယ်စီစစ်ထားဖို့အရေးကြီးတယ်အဲ့ဒါမှကိုယ့်အတွက်ကြိုးရှိတာပေါ့နော်အခုရှင်းနိုင်ခွဲတာဒီလောက်နဲ့သိမ့်မယ်နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။